အရင်ပါကဟောပြီးတဲ့ဘောဇင်တရားနှစ်ပါးကြံနေတယ်။တမာတိတန်ဘောဇင်နဲ့ဥပ္ပခါတန်ဘောဇင်ကြံနေတော့အရင်လည်းကနေပြီးတော့နောက်ပိုင်းကြောက်ရှင်ဟောပေးမယ်လို့ပြောထားခဲ့ရတာလေ။ကြံနေတဲ့နှစ်ပါးပေါ့။ဒီနေ့တမာတိတန်ဘောဇင်တရားနှစ်ပါးကြတော့ဥပ္ပခါတန်ဘောဇင်တရား။တမာတိဖြစ်ပုံလေးပေါ့။ဒါနားလည်ဖို့ပါပဲ။ဗန္တံဝါဣဇာတံတမာတိတံဘောဇင်ကံ အဋ္ဌိမေဧဇတံသမာတိသံဘောဇင်ကောတိပသနာတိအတန္တံဝဧဇတံသမာတိသံဘောဇင်ကံနန္ထိမေဧဇတံသမာတိသံဘောဇင်ကောတိပသနာတိယထာသအနုပ္ပန္နသာသမာတိသံဘောဇင်ကတာဥပ္ပါဒောဟောတိတင်စပသနာတိယထာသဥပ္ပန္နသာသမာတိသံဘောဇင်ကတာ ဘာဝနာပါရိပူရိဟောတိတင်စပသနာတိဝေကဝေယဟန်တော်ဣဒဤသာသနာတော်၌ဘိက္ခုယဟန်သည်ဝါယောဂီပုဂ္ဂိုလ်သည်ဣဇတံကိုတွင်သန္တာ၌သန္တာထင်ရှားရှိသောသမာဓိတံဘောဇင်ကံဝါသမာဓိတံဘောဇင်တရားကိုမူလီမေင္ဃာဤဣဇတံကိုတွင်သန္တာ၌ သမာဓိတံဘောဇဉ်ကို သမာဓိတံဘောဇဉ်ပြသည်အဋ္ဌိရှိ၏ဣတိဤသို့ပါဒနာတိသိရမည်ဧဇတံကိုတွင်သတ္တနှင့်အတ္တတံထင်ရှားမရှိသော သမာဓိတံဘောဇဉ်ကံဝသမာဓိတံဘောဇဉ်တရားကိုမူလီမေငါဣဇတံကိုတွင်သန္တာ၌သမာဓိတံဘောဇဉ်ကိုသမာဓိတံဘောဇဉ်တရားသည်နတ္တိမရှိသေးပေဣတိဤသို့ပါဇနာတိသိရမည် ယထာအစာခြင်းဖြင့်အဖြစ်လီအနုပ္ပန္နသာရှိကမဖြစ်ဘူးသေးသောတမာတိတံဘောဇင်ကသတမာတိတံဘောဇင်တရားဤဥပ္ပါတော်ယခုအသစ်တဖန်ဖြစ်ပေါ်၍လာရင်သည်ဟောဒီဖြစ်ဤတင်စသူအသစ်ဖြစ်ပေါ်လာတဲ့အကြောင်းကိုလည်းပါဇနာတိသိရမည်ယထာအစာခြင်းဖြင့်အဖြစ်လီဥပ္ပန္နသာဖြစ်ပေါ်လာပြီးသောတမာတိတံဘောဇင်ကသတမာတိတံဘောဇင်တရားဤဘာဝနာပါရိပူရီ မိမိတန်တာမှာအပြည့်အစုံပွားများပြီးသည်ဟောဒီဖြစ်၏တင်စတို့အကြောင်းကိုလည်းပါသနာတိသိရမည်ဣတိဤသို့သမာဓိတံဘောဇင်ကတာသမာဓိတံဘောဇင်တရားဤဥပ္ပါဒိဖြစ်ပေါ်ခြင်းအရာကိုဒေသေတိကရုဏာရှိထပညာအဖြစ်ဟောကြားတော်မူခဲ့ပါ၏တည်း မာဓိသံဘောဇဉ်တရားတဲ့သမာဓိသံဘောဇဉ်တရားယောဂီသန္တာမှာဖြစ်ပုံပြရမယ်နံပါတ်1မိမိသန္တာမှာသမာဓိသံဘောဇဉ်တရားဖြစ်နေရင်သမာဓိသံဘောဇဉ်တရားဖြစ်နေမှသိရမယ်နံပါတ်2မိမိသန္တာမှာသမာဓိသံဘောဇဉ်တရားတွေလုံးဝမဖြစ်သေးဘူးဆိုရင်မဖြစ်မှသိရမယ်နံပါတ်3မိမိတန်ဓမ္မသမာဓိတန်ဖို့စဉ်တရားတွေရှေ့ကတည်းထုကဲပြီးတော့ဖြစ်ပေါ်လာတယ်ဆိုလို့ရှိရင်လေ အဲ့ဒီထုကဲပြီးဖြစ်ပေါ်လာတဲ့အကြောင်းကိုသိရမယ်။နံပါတ်၄မိမိတဏ္ဍမသမာဓိသံဘောစဉ်တရားတွေအပြည့်အစုံ ပွားများပြီးပြီဆိုရင်လည်းပဲပွားများပြီးမှသိရမယ်။ဒီချက်၄ချက်သိရမယ်။သမာဓိဆိုတာဟာသမာဓိသံဘောစဉ်တရားဆိုတာဟာကာမေသန္တာအစရှိတဲ့និဝရဏတရားတွေကိမ့်စိတ်သွားတဲ့အခါမှာ ဖြစ်ပေါ်လာသောတရားတွေပဲကာမေသန္တာနိဝရဏဗျာပါဒနိဝရဏဌိနမိတနိဝရဏဥဒိစ္စကုကုသနိဝရဏဥသိကိစ္စနိဝရဏခေါ်တဲ့နိဝရဏတရား၅ပါးပေါ့အရင်ဟောပြီးပြီအာဝရဏနိဝရဏသုတ်တံအစဟောလာခဲ့ပြီပေါ့အဲဒီကာမေသန္တာလောဘရာကအစရှိတဲ့ကိလေသာတရားတွေအာနယ်သွားတဲ့အခါကျတော့မှ မလာနိုင်တဲ့အခါကျတော့မှအဲ့ဒီသမာဓိတရားဆိုတာဖြစ်ပေါ်လာတယ်။ကာမိသန္တာအစရှိတဲ့និဝရဏတရားတွေကြိုကြာကြိုကြာသမုတ်သမုတ်ဟုတ်အဆက်မပြတ်ဖြစ်နေတယ်ဆိုလို့ရှိရင်အဲ့ဒီသမာဓိတန်ဘောစဉ်တရားဆိုတာဖြစ်ခွင့်မရဘူး။သမာဓိဆိုတာဟာကိလေသာငြိမ်သက်မှဖြစ်ပေါ်လာသောတရား။ကိလေသာတရားတွေမငြိမ်သက်သေးဘူးဆိုလို့ရှိရင်သမာဓိတရားကမဖြစ်သေးဘူး။ ဒါကြောင့်သမာဓိဖြစ်ဖို့ရန်အတွက် သမာဓိနဲ့ဆန့်ကျင်တဲ့တရားနှစ်မျိုးရှိတယ်ဝိသိကိစ္စနဲ့ဥဒိစ္စဟာသမာဓိရဲ့ဆန့်ကျင်ဘက်တရားဝိသိကိစ္စနဲ့ဥဒိစ္စတရားယောဂိယတဏ္ဍာမှာမကြမကြာဖြစ်ပေါ်နေတယ်ဆိုရင် သမာဓိတန်ဖိုးစဉ်တရားမဖြစ်နိုင်ဘူးဝိသိကိစ္စဆိုတာဟာတခုသောအာယုံမှာငြိမ်သက်စွာမနေတဲ့မနေဘဲနဲ့မတည်နိုင်ဘဲနဲ့ ယုံမသံတရားတွေးတော့ဆင်ခင်မှုဖြစ်နေတဲ့သဘောတရားကိုဝစီကိစ္စလို့ခေါ်တယ်။ဟိုအကြောင်းစဉ်းစားလိုက်တွေးတော့ဆင်ခင်လိုက်ဟိုအဒီမှာဟိုအာယုံတရားတွေမှာယုံမသံတရားတွေဖြစ်လိုက်အဲ့ဒါလို့ယုံမသံတရားတွေဖြစ်နေတဲ့မတီးမငြိမ်ဖြစ်နေတဲ့စိတ်ကိုဝစီကိစ္စလို့ခေါ်တယ်။အဲ့ဒီဝစီကိစ္စတရားဟာယောဂီတဏ္ဍာမှာမကြမချဖြစ်နေတယ်သမဟုတ်အဆက်မပြတ်ဖြစ်နေတယ်ဆိုရင်သမာဓိတရားဟာမဖြစ်နိုင်ဘူး ဒါကြောင့်သမာဓိနဲ့ဝိသိကိစ္စဟာဆန့်ကျင်ဘက်တရားနောက်တရားတစ်ခုကဥဒိစ္စဥဒိစ္စဆိုတာအာယုတစ်ခုတည်းမှာတည်ငြိမ်မှုမရှိဘဲနဲ့လှုပ်လှက်ခတ်နေတဲ့တရားကိုဥဒိစ္စလို့ခေါ်တယ်စိတ်ပြန်လွှင်းနေတာပေါ့စိတ်ထွက်မြန်းနေတာပေါ့အမြဲမတည်ဘဲနဲ့ထိုဤရွေ့ရှာပြီးတော့လွိပါပြီးတော့နေတဲ့စိတ်ကိုဥဒိစ္စလို့ခေါ်တယ်စိတ်ကဟိုအာယုံသွားလိုက်ဒီအာယုံသွားလိုက်ဟိုအစဉ်းစားလိုက်ဒီအစဉ်းစားလိုက်ပေါ့ အဲဒါလို့အတိမမြဲပဲနဲ့ထိုဤရွေ့ရှာလွတ်ပါနေတဲ့စိတ်ဥဒိစ္စအဲ့ဒီဥဒိစ္စအဖြစ်များနေတဲ့ယောဂီမှာလဲတမာတိတရားဆိုတာမဖြစ်နိုင်ဘူးတမာတိသံဘောစဉ်တရားမဖြစ်နိုင်ဘူးဒါကြောင့်တမာတိသံဘောစဉ်တရားဆိုတာဟာတွေ့တော့ဆင်ခင်ယုံမှသံတရားတွေဝိသိကိစ္စတရားတွေကင်းမှတမာတိတရားဆိုတာဖြစ်တယ်ပြန်လွှဲတဲ့ တည်ငြိမ်မှုမရှိတဲ့ဥဒိစ္စတရားတွေကင်သွားမှတမာတိသံဘောစဉ်တရားဆိုတာဖြစ်တယ်တဲ့။အဲတမာတိတရားနဲ့ဆိုင်ကျင်ဘက်တရားကဝိသိကိစ္စနဲ့ဥဒိစ္စတရားနှစ်ခုဟာတမာတိရဲ့ဆိုင်ကျင်ဘက်တရား။မကြမကြစိတ်အပြင်ထွက်တဲ့ပုဂ္ဂိုလ်ဟာဒါဥဒိစ္စရှိတဲ့ပုဂ္ဂိုလ်ပဲ။အဲဒီဥဒိစ္စရှိတဲ့ပုဂ္ဂိုလ်တန်တန်မှာကြာရှိလိမ့်မယ်ဆိုတာတမာတိတရားဆိုတာမတည်နိုင်ဘူး။ဒါကြောင့်တမာတိသံဘောစဉ်တရားနဲ့ ဆန့်ကျင်ဘက်ဖြစ်သောတရားကဝုစိကိစ္ဆာနဲ့ဥဒိစ္စနှစ်ပါးလို့ခေါ်တယ်။ယောဂီများကိုယ်ကိုယ်တွေသဘောနဲ့စဉ်းစားကြည့်ပေါ့။ဖောင်းတယ်၊ပိန်တယ်၊ထိုင်တယ်၊ထိတယ်၊ဖောင်းတယ်၊ပိန်တယ်၊ထိုင်တယ်၊ထိတယ်။အဲ့ဒါလိုရှုမှတ်နေတဲ့အခါမှာဝိသိကိစ္စတွေမကြမကြဖြစ်မယ်။ဥဒိစ္စတွေမကြမကြဝင်နေမယ်ဆိုရင်အဲ့ဒီဖောင်းပိန်ထိုင်ထိပေါ်မှာစိတ်ကိုကြကြထားနိုင်ရဲ့လား။မထားနိုင်ဘူး။စိတ်လွင်နေတယ်။ စိတ်ထွဲနေတယ်ယောဂီတရားကိုနောက်ကနေပြီးတော့ကြီးတယ်ဆိုရှင်သိသိတာတယ်ရှေ့ကကြီးတဲ့အခါမှာလည်းသိသိတာတယ်ထိုင်နေတဲ့အခါမှာတည်ငြိမ်မှုမရှိပဲမရှိပဲနဲ့လှုပ်ခါရမ်းပြီးတော့ဖြစ်နေပြီဆိုရင်အဲ့ဒီယောဂီတန်တာမှာသမာဓိတရားဟာလွန်အားနေတယ်လို့သိရတယ်ရှေ့ကနေကြည့်ပြီဆိုတော့ရှင်လည်းပဲမျက်စိမျက်တောင်လေးတွေကမကြမကြခတ်မျက်လုံးလေးတွေကလှုပ်လိုက်ဖွဲလိုက်မကြမကြခတ်မျက်လုံးတွေ အဲ့ဒါလို့မျက်လုံးအလှုပ်များနေတဲ့ယောဂီတရားကိုရှေ့ကနေကြည့်လို့ဆိုရှင်ဒါသိတာဒါသမာဓိတရားအလွန်အားနည်းနေတယ်ဟိုပြောင်းခင်လိုက်ဒီရွှေ့ခင်လိုက်အဲ့ဒါသမာဓိအလွန်အားနည်းနေတဲ့ယောဂီပဲအဲ့ဒါလေးတွေသမာဓိအားကောင်းလာပြီဆိုရင်ယောဂီဟာတည်ငြိမ်ပြီးတော့နေတယ်အဲမြေထဲမှာစိုက်ထတဲ့တိုင်များလို့ပေါ့တက်မှန် ပြီးတော့ရိပ်ရံမှုမရှိရဲနဲ့တည်ငြိမ်ပြီးတော့နေတယ် အဲ့ဒါလို့တည်ငြိမ်နေတဲ့ခန္ဓာကိုအနေထားရှိလာပြီဆိုရင်ဟာဒီယောဂီဟာသမာဓိတရားရှိလာပြီလို့မှတ်။ဒါကြောင့်မို့ကိုယ့်အကူလည်းကက်ခါကြီးပေါ့။အဲသမာဓိတရားဆိုတာဟာကာမင်းဆန္ဒအစရှိတဲ့និဝရဏတရားတွေကင်းစင်သွားတဲ့အခါကျတော့မှသမာဓိတရားဆိုတာဖြစ်တယ်။သမာဓိနဲ့အနိကာဆုံးဆန့်ကျင်ဘက်တရားကဝိသိကိစ္စနဲ့ဥဒိစ္စတရားတွေအဲ့ဒါသိရေးကြီးတယ်။ဒါကြောင့်မို့ဘာမှမစင်စားမတွေးတော့မစင်ကြင်ဘဲနဲ့ အဆက်မပြတ်ဖောင်းပေထိုင်တိအာယုံပေါ်မှာတည်ငြိမ်စွာထားနိုင်ပြီဆိုရင် ဟောဒီယောဂီဘာဖြစ်လာမလဲတမာတိတရားတွေဖြစ်နေပြီလို့မှတ်ပါဒီတော့တမာတိတန်ဘောဇဉ်တရားမှာယောဂီရဲ့တန်တာမှာထင်ရှားသိဖို့ရန်အတွက်အချက်၃ချက်ရှိတယ်လက္ခဏာရာသပစ္စုပဋ္ဌံဆိုပြီးတရား၃ချက်ရှိတယ်အမှန်ပါကတော့တမာတိတရားဆိုတာဟာပဋ္ဌာထံဆိုတာအနိကာဆိုအကြောင်းတရားမှာတော့ဒုက္ခ ကိုယ်စိတ်နှစ်ပါးချမ်းသာမှတမာတိဆိုတာတည်ငြိမ်မှုဖြစ်နိုင်တယ်ကိုယ်စိတ်ချမ်းသာမှုမရှိတဲ့ယောဂီမှာတမာတိဖြစ်ဖို့အလွန်ခရင်တယ်တမာတိဖြစ်ဖို့အနိကာဆုံးအကြောင်းကတော့ဒုက္ခဒါဒုက္ခကိုယ်စိတ်ချမ်းသာမှုရှိရင်တမာတိတရားအားကောင်းတယ်ဖြစ်မြန်တယ်ကိုယ်စိတ်ချမ်းသာမှုမရှိရင်တမာတိတရားဖြစ်ဖို့သိခရင်တယ်ပထမအုပ်ဆုံးတမာတိသံဘောဇဉ်ရဲ့လက္ခဏာတရားအာဝိသရလက္ခဏောတမာတိသံဘောဇဉ်ကော သမာဓိသံဘောစဉ်ကောသမာဓိသံဘောစဉ်တရားသည်အဝိဒါရလက္ခဏောမရွိမလီတည်ကြည်ခြင်းလက္ခဏာရှိ၏အဝိခိပါလက္ခဏောဟာမပြတ်လွေခြင်းလက္ခဏာရှိ၏သမာဓိသံဘောစဉ်တရားလက္ခဏာမှန်သရမယ်လက္ခဏာသဘောကဘလို့လဲအဝိဒါရလက္ခဏောတဲ့မရွိမလီတည်ကြည်ခြင်းလက္ခဏာရှိ၏ထားတဲ့နေရာမှာစိတ်ကလေးကတည်ငြိမ်နေတယ်တဲ့ ရွေ့ရှားမှုမရှိဘူးတဲ့ဒါသမာဓိတန်ဘောဇဉ်ရဲ့လက္ခဏာတရားပဲဖောင်းတယ်ဆိုရင် ဖောင်းတဲ့အာယုံပေါ်မှာစိတ်ကလေးဟာမရွေ့ပဲနဲ့တည်ငြိမ်နေတယ်ပိန်တယ်ဆိုလို့ရှိရင် ပိန်တဲ့အာယုံပေါ်မှာစိတ်ကလေးကတည်ငြိမ်ပြီးတော့နေတယ်စုခနဲ့စိုက်ခနဲ့နေတယ်တည်ငြိမ်ပြီးတော့နေတယ်ဒါသမာဓိတန်ဘောဇဉ်ရဲ့လက္ခဏာတရားပဲထိုင်တယ်ထိတယ်ဆိုလို့ရှိရင်ထိုင်တဲ့အာယုံပေါ်မှာစိတ်လေးကတည်ငြိမ်နေတယ် ထိတဲ့ဆိုရှင်ထိတဲ့အာရုံလေးပေါ်မှာစိတ်လေးဟာတည်ငြိမ်နေတယ်။နားလည်းကျင်တယ်၊ကြိုက်တယ်ခက်တယ်ဆိုရင်အဲ့ဒီနာကျင်ကြိုက်ခက်တဲ့ဝေဒနာပေါ်မှာစိတ်လေးဟာတည်ငြိမ်ပြီးတော့နေတယ်။ထားရထားရအာရုံမှာစိတ်လေးဟာတည်ငြိမ်နေတယ်၊စုရနေတယ်။ဘယ်မှသူမသွားတော့ဘူးတဲ့။အဲ့ဒါလို့ထားတဲ့နေရာလေးမှာစိတ်ကလေးကအမတန်လိမ်မာပြီးတော့နုညံ့သိမ်မွေ့ပြီးတော့ထားတဲ့နေရာမှာသာလင်စိတ်ကလေးအာယုန်ဒီမှာတည်ငြိမ်ပြီးနေပြီဆိုရှင်ဟောဒီယောဂီကဘာဖြစ်နေပြီလဲ။ တမာတိတန်ဘောစဉ်လက္ခဏာတရားအကောင်းကောင်းပေါ်နေပြီတဲ့ဘုရားကိုစဉ်းစားကြည့်ပေါ့အာဝိခေပါလက္ခဏောဝါမပြားလွဲခြင်းလက္ခဏာရှိ၏စိတ်ဟာအပြင်ကို လုံးဝမထွက်တော့ဘူးတဲ့တမာတိတန်ဘောစဉ်တရားခိုင်မာလာပြီဆိုလို့ရှိရင် စိတ်ဟာအပြင်ကိုမထွက်တော့ဘူးတဲ့စိတ်ထွက်မလို့လုံးရင်ဆိုရှင်အဲ့ဒီစိတ်ချစ်ချင်းဖမ်းမိတယ်ထွက်ဖို့တောင်သူကအချိန်မရတော့ဘူးစိတ်ကလေးအပြင်ကိုလက်ကနေထွက်ပြေးမလို့လုံးတာ ချစ်ခင်ပဲသူ့ကိုဖမ်းမိသွားတယ်အရင်ကသမာဓိအားမကောင်းမီကစိတ်အပြင်ကို ထွက်တာထွက်မှသိရလားမသိဘူးထွက်မှမသိဘူးတဲ့သမာဓိတရားအားကောင်းလာပြီဆိုတော့စိတ်ကလေးထွက်ရင်ထွက်မှမသိဘူးလားသိလာတယ်ပို့ပြီးတော့သမာဓိအားကောင်းလာပြီဆိုရင်စိတ်ကလေးကထွက်မယ်လို့ခေါင်းလေးပြူလာကစရှိသေးတယ်သူ့ကိုဘာဖြစ်လာပြီလဲဖမ်းလိုက်ပြီဟုတ်ရဲ့လားစိတ်ကလေးကအပြင်ကိုထွက်မလို့ခေါင်းပြူလာတယ်ခက်ခင်ပဲဖမ်းမိသွားတယ်နောက်ကြတော့စိတ်ထွက်လို့ရသေးလား အဖန်အားကောင်းသွားရင်စိတ်ပြင်းထွက်လို့မရဘူးတမာတိအားကောင်းပြီဆိုရင်အားလုံးစိတ်ဟာတည်ငြိမ်သွားတော့တယ်တဲ့အမှန်မှန်ကတော့အဲတမဏိသံဘောဇဉ်တရားရဲ့လက္ခဏာဆိုတာ အာယုံမှာစိတ်ကလေးကန့်နေတဲ့သဘောကိုပဲဘာလို့ခေါ်မလဲသမာဓိသံဘောဇဉ်တရားလက္ခဏာတရားပဲတဲ့ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဆိုရှင် အဲ့ဒီဖောင်းပိကလေးပေါ်မှာဆေးလေးကတီးပြီးတော့နေမယ်စူကနေနေမယ်စိုက်ကနေနေပဲကပ်ပြီးတော့နေပဲဘယ်မှသူမသွားတော့ဘူးကိုယ်နဲ့ကတ်ထားသလိုပေါ့စက်ကုနဲ့ကိုယ်နဲ့ကတ်ထားသလိုဘယ်မှသူရိတ်ရွေ့ရှာခြင်းမရှိတော့ဘူးဘယ်မှမသွားတော့ဘူးအဲ့ဒါလိုအချိန်ကြာကြီး9မိနစ်15မိနစ်နဲ့10မိနစ်30စသဖြင့်ပေါ်ရပေါ်ရအာယုန်တွေပေါ်မှာမှတ်တိုင်းမှတ်တိုင်းစိတ်ကလေးတည်ငြိမ်ပြီးတော့နေမယ်ဆိုရင်ဟောဒီယောဂီယတန်ဓမ္မသမာဓိတန်ဘောဇဉ်တရားလက္ခဏာအဖြစ်ထင်ရှားနေပြီတဲ့ အဲ့ဒါလက္ခဏာထင်ရှားနေပြီဆိုရင်ခန္ဓာကိုယ်မှာပေါ်ရပေါ်ရတရားတွေအမှန်တိုင်းမမြင်နိုင်ဘူးလားသူမြင်နိုင်သွားတယ်စိတ်တည်ငြိမ်ပြီဆိုတော့မြင်မြင်သွားပြီပေါ့ဒါသမာဓိသံဘောဇဉ်လက္ခဏာသဘောဒါကိုခေါ်ရတယ်အဲ့တော့သမာဓိသံဘောဇဉ်ကောသမာဓိသံဘောဇဉ်တရားသည်အဝိသရာလက္ခဏောမရွိမလီတည်ကြည်ခြင်းလက္ခဏာရှိ၏အဝိခိပလက္ခဏောဝါမပြလွယ်ခြင်းလက္ခဏာရှိ၏ဝါအာယုမှာကာယွိကိနိလက္ခဏာရှိ၏ဒါ တမာတိတံဘောဇဉ်ရဲ့လက္ခဏာသဘောတရားရာဇခေါ်တဲ့ကိစ္စကဘလို့သဘောတရားရှိတယ်လဲဆိုတော့စိတ္တစရတိကာဏသံဗိတနာရသောတမာတိတံဘောဇဉ်ကောတမာတိတံဘောဇဉ်တရားသည်စိတ္တစရတိကာဏသံဗိတနာရသောဖယုဖယဲမပြတ်ကျဲစေမှုသံပြိုတရားတို့ကို ပေါင်းစုခြင်းကိစ္စရှိ၏ပေါင်းစည်းစေခြင်းကိစ္စရှိ၏သံပြိုတရားဆိုတာ သမာဓိသံဘောစဉ်တရားနဲ့ရှင်နေတဲ့စိတ်စရသိဏံတရားတွေရှိတယ်။အဲဒါလို့သမာဓိသံဘောစဉ်တရားတို့ခေါ်တဲ့ဧကကတ္တစရသိနဲ့ရှင်နေတဲ့စိတ်စရသိဏံတရားတွေကိုဖယုတ်ဖျဲမပြတ်ကျဲစေဘူးလေတစုတတဝိတတနေရာတည်းမှာသူကထားထားတယ်စုပေါင်းပြီးတော့ထားထားတယ်ဘယ်မှသူကမသွားရဘူးတမာတိသံဘောဇင်တရားနဲ့ရှင်နေတဲ့စိတ်စေတနာတဲ့အကုန်လုံးဟာသူ့နဲ့ပဲတွဲလျက်နေရတယ် သူထားတဲ့နေရာမှာနေကြရတယ်ကိုယ်အလိုကြကိုဘယ်မှမသွားရတော့ဘူးတဲ့အဲ့ဒါဟာတမာတိတန်ဘောစဉ်တရားရဲ့ရာသခေါ်တဲ့ကိစ္စသဘောတရားပဲဥပမာဘာနဲ့တူတယ်လဲလို့ဆိုတော့မုံမုံကလေးတို့ဆပ်ပြမုံလေးတို့ဟာသူ့သဘောအပြည့်ထားထားမယ်ဆိုရှင်လေတိုက်ရခါကြတော့သူတို့ဘာဖြစ်သွားတာတော့လွဲ့စင်ကုန်တယ်အဲ့ဒီမုံမောတို့ဆပ်ပြမုံတွေကိုရေလေးနဲ့ဆွန့်ဖြန့်ထားပြီးတော့ လုံပြီးတော့ထားမယ်ဆိုရင်ဘလို့နေတော့ဖယုတ်ဖျက်ဖြစ်သေးရလားဟောရေရဲ့အစုဒစိတ်ဓာရဲ့အလိုတော့ပါပြီးတော့အဲ့ဒီမုံမုံလေးစပြမုံလေးတွေကလုံပြီးတော့မနေဘူးလားခဲပြီးတော့မနေဘူးလားအဲအဲ့ဒါလိုပဲစုပေါင်းခဲပြီးအလုံးကလေးဖြစ်နေသလိုပဲတမာတိသံဘောဇဉ်ခေါ်တဲ့ဧကကတနဲ့ရှင်နေတဲ့စိတ်စေနံတရားတွေကဘယ်မှမသွားပဲနဲ့တမာတိသံဘောဇဉ်တရားနဲ့ပဲတစုတဲ့တယုံတဲ့တနေရာတဲ့မှာပုကပေါင်းစည်းပြီးတော့ နိရောဓပါပဲတဲ့အဲ့ဒါလို့စိတ်စေနာတရားတွေအာယုံတစ်ခုတည်းမှာပုကပေါင်းစည်းပြီးတွဲပြီးနေမယ်ဆိုရှင်ရင်ခန္ဓာကိုယ်မှာပေါ်လာတဲ့အမှန်တရားတွေကိုမထင်ရှားနိုင်ဘူးလား။ဩမမြဲတဲ့အနိစ္စတရားတွေပေါ်လာရင် तू မသိနိုင်ဘူးလား။ဘာလို့ तू သိရတာတော့စိတ်ကတည်ငြိမ်နေလို့တည်ငြိမ်နေရင်မသိနိုင်ဘူးလား။သိနိုင်တယ်။မမြဲတဲ့ဒုအနိစ္စတရားတွေပေါ်လာရင်လည်းခန္ဓာကိုယ်မှာဘယ်နေရာမှာပဲပေါ်ပေါ်ပေါ့ဖောင်းပေမှာပဲပေါ်ပေါ်ပေါ့အနာရကျင်တာမှာပဲပေါ်ပေါ် ဘယ်နေရာမှာပဲပေါ်ပေါ်ခန္ဓာကိုယ်တစ်ခုလုံးမှာသဘာဝတရားတွေဟိုနေရာဒီနေရာဒီမှာကွက်ကြက်ကွက်ကြမမြဲတဲ့အနေစာတရားတွေပေါ်လာမယ်ဆင်းရဲတဲ့ဒုက္ခတရားတွေပေါ်လာမယ်သူ့သဘောတိုင်းသူဖြစ်တဲ့အနတ္တတရားတွေပေါ်လာမယ်ဆိုရင်သူအမှန်တိုင်းမသိဘူးလားအဲဖြတ်ကနေဖြတ်ကနေပေါ်လာလိုက်ပြောက်သွားလိုက်ပေါ်လာလိုက်ပြောက်သွားလိုက်သဘောမှန်တယ်ပြီးသွားမယ်အသမာဓိတရားရှိတဲ့ဆိုတော့ तू ကသိရတာကိုသမာဓိမရှိဘူးဆိုရှင်သိနိုင်ပါမလားဟောစိတ်ကဖျော်ဖျဲကိုယ်ထဲမှာတော့တရားကပေါ်နေတာပေါ့ ခန္ဓာကိုယ်ထဲမှာတရားတွေကထင်ရှားနေတာအမြဲတမ်းပေါ်နေတာပါပဲပေါ်နေရစိတ်ကတည်ငြိမ်မှုမရှိဘဲနဲ့ကြောင်ကြဲဖြစ်နေတာဆိုရင်အဲ့ဒီပေါ်တဲ့တရားကိုသူသိနိုင်ရလားမသိနိုင်ဘူးစိတ်ကအပြင်ရောက်နေရတရားတွေကကိုယ်ထဲမှာပေါ်နေတယ်စိတ်ကတခြားတရားကတခြားဆိုတာအမှန်တရားကိုသူမြင်နိုင်ရလားဒါသမာဓိရဲ့မရှိတဲ့သဘောအကျုပ်အပြည့်တရားတွေပဲဒါကြောင့်တရားလျှောက်တဲ့အခါမှာယောဂီတွေတရားလျှောက်တဲ့တရားကိုသိပြီးတော့ထင်ရှားသိသိသာတယ် သမာဓိအားကောင်းတဲ့ယောဂီသမာဓိမရှိတဲ့ဘုယောဂီတို့ရှင်သူကပြောဆိုပုံလေးကိုဟာသိထင်ရှားတယ်သမာဓိတရားတွေဖြစ်ပေါ်လာပြီဆိုရင်တတ်တရရလေးသူပြောတတ်တယ်ပေါ်လာတဲ့တရားတွေပြုတ်သွားတဲ့တရားတွေမမြဲတဲ့အနေစာတရားတွေဆင်းရဲတဲ့ဒုက္ခတဲ့စသည်ဖြစ်ပေါ့သိသိတတ်တတ်တတ်တရရသူကပြောတတ်တယ်အဲ့ဒါလေးသိသိချာချာပြောတတ်တယ်အကယ်၍ပြောတဲ့အခါမှာလည်းပဲရှေးနောက်အမိအမောက်တက်တယ်ရှေးနောက်တက်တဲ့ဆက်စပ်မှုရှိတယ်ပေါ်လွင်တယ်ထင်ရှားတယ် သူသိသလောက်ကိုထင်ထင်ရှားရှားပြောနိုင်တယ်။ဩသမာဓိသံဃောစဉ်တရားမဖြစ်သေးတဲ့သမာဓိအားနည်းတဲ့ပုဂ္ဂိုလ်ကြတော့ဩတရားတွေကအစီအီမဖြစ်ဘူး။ရှေးရောက်လိုက်နောက်ရောက်လိုက်ဘေးရောက်လိုက်သူပြောကျင်တယ်လို့ပြောသွားတာပါပဲအဲ့ဒါ။ဖယုတ်ဖယက်ဖြစ်ပြီးတော့ရှောက်သွားတာပြောသွားတာပါပဲ။အဲ့ဒါလေးတွေ။ဒါသမာဓိရှိတာနဲ့မရှိတာအမတန်ခြားနာတယ်ယောဂီတွေမှာ။အဲ့ဒါသမာဓိသံဃောစဉ်ရဲ့လက္ခဏာရသရသခေါ်တဲ့ကိစ္စသဘောတရားကသမာဓိသံဘောစဉ်နဲ့ရှင်ဘောရှင်ဖက် စိတ်စရတဲ့နံတရားတွေကိုဖယုတ်ဖယက်မဖြစ်အောင်သူကတစုတက်တပေါင်းတည်းပေါင်းစည်းထားတယ်အဲမုံမှုလေးတွေစပြမုံလေးတွေကိုရေနဲ့လုံပြီးတော့ထားသလိုပဲဘယ်မှမသွားတော့ဘူးအဲလိုရှင်ရရှင်ရကြားတဲ့နဲ့စုကျုံပြီးတော့နေတယ်ပေါင်းစုပြီးတော့နေတဲ့သဘောတရားတမာတိတန်ဘောစဉ်တရားရဲ့ကိစ္စသဘောတရားပဲတဲ့ပိစုပ္ပထံသဘောအနေနဲ့ညာထမဘယ်လိုပေါ်လာမလဲဆိုတော့တမာတိသံဘောစဉ်ကတမာတိသံဘောစဉ်တရားသည် ဥပါဒမပိစုပဋ္ဌာနောတဲ့နိဝတိန်လိန်ကြီးသောအရ၌ဣစီနာမိလျံတို့ဤတိတိဝိယတီတီငိမ့်နေဘုံကဲ့သို့ဥပါဒမလက်ပိစုပဋ္ဌာနောငြိမ်သက်သောတရားကိုရောက်ရညာထက်မှထင်ရှားပြေပေါ်လာ၏ဥပမာပိဋကအကျံကံများမှာတမာတိသံဘောဇင်ရဲ့ပြစ္ဆုပဋ္ဌာန်ယောဂီရဲ့ညာထက်မှကိုယ်တိုင်ထင်ရှားလာပုံသဘောကိုကြံကံဥပမာပေးထားတယ်။နိဝတေလိန်ငြိမ်သောအရ အစ္စနံမိလယံတို့ဤခိတိဝိယတည်ငြိမ်ဖို့ကဲ့သို့လိမ်ငြိမ်နေတဲ့နေရာမှာဖျန်တိုင်မိလေးထွန်းထားကြည့်ဘလို့နေတော့ငြိမ်ပြီးတော့မနေဘူးလားထက်ကိုထောင်ပြီးတော့မတဲဘူးလားဘလို့နေတော့ဟောလိမ်လိမ်မငြိမ်တဲ့နေရာလဟာပြင်မှာဖျန်ဖျန်တိုင်တဲ့တိုင်ထောင်ထားကြည့်ဘလို့နေတော့အဲသူကိုင်းနေတယ်ဟုတ်လားဟိုဖက်ကိုင်းလိုက်ဒီဖက်ကိုင်းလိုက်လိမ်မငြိမ်တဲ့နေရာမှာဖျန်တိုင်မိလေးထွန်းထားရင်မိလေးကဘလို့နေတော့ ဟိုဘက်ဒီဘက်ကိုင်းနေတယ်မဟုတ်လားသွားနေတယ်မဟုတ်လားဖျောင်းတယ်ပြက်လဲဘယ်လိုဖြစ်သွားတာတော့ဖျောင်းတယ်ဘာဖြစ်သွားတာလို့อืมတခါမှမမြင်ဘူးထင်တယ်လေတွန်းတဲ့ဖဲကိုမိသွားတဲ့ခါကျတော့ဟောဖျောင်းတယ်ပြက်တချမ်းဘာဖြစ်သွားတာလို့ပျော်ပြီးတော့မဆင်းသွားဘူးလားอืมပျော်တော့လားသီးသားပေါ့နော်လျှာစမီအင်ဂျင်မီတွေကြတော့လိန်ကြီးတဲ့နေရာမှာထွန်းထားဘလို့နေတော့ လစ်တဲနေရာမှာထွန်ထားတာဘယ်လိုနေတော့อืมလျှက်စစ်မိလဲပဲလစ်တဲဥရှင်လဲပြန်ယူသူကမငြိဘူးတော့ဟုတ်လားဖြန့်တယ်လေးဥပမာပုံကြည့်ပေါ့လိန်ငင်တဲ့နေရာမှာတဲ့ဖြန့်တယ်လေးထွန်ထားကြည့်လိန်ငင်တဲ့နေရာမှာထွန်ထားတဲ့မိတိုင်လေးဟာတည်ငင်နေတယ်လို့ပဲတဲ့မိလေးကအပေါ်ကိုထောင်ပြီးတော့တက်နေတယ်လို့ပဲတဲ့အဲသမာဓိသံဘောစဉ်တရားပိစုပဋ္ဌာန်ခေါ်တရားတွေဖြစ်ပေါ်လာပြီးညာထက်မှာထင်ရှားပေါ်လာပြီဆိုရှင်စိတ်လေးကဘယ်လိုနေမလဲ တည်ပြီးတော့နေတယ်ငြိမ်ပြီးတော့နေတယ်ဘယ်မှသူမကိုင်းတော့ဘူးဘယ်မှမသူမသွားတော့ဘူးတဲ့တိတခိုင်မြဲပြီးတော့နေတယ်တဲ့စိတ်တည်နေတဲ့သဘောတရားပေါ့လေသဘောအဖြစ်အာယုန်တွေပေါ်မှာစိတ်ကလေးကဘာဖြစ်နေမလဲတည်ငြိမ်နေတယ်တည်လဲတည်နေတယ်ငြိမ်လဲငြိမ်နေတယ်တည်ငြိမ်နေတဲ့တရားတစ်ခုဟာလှုပ်လှက်ခမ်းမှုသဘောရှိသေးလားသူဘာဖြစ်လို့တည်ငြိမ်နေတာတော့ကိလေသာတရားတွေမဝင်လို့ ကိလေသာတရားတွေကြာကြာကာလမှာခဏခဏဝင်မယ်ဆိုရင်စိတ်ကလေးတည်ငြိမ်မှုဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးကိလေသာတရားလုံးဝမဝင်တော့ဘူးဆိုတော့စိတ်ကလေးဘာဖြစ်သွားပြီလဲတည်ငြိမ်သွားပြီဒါသမာဓိသံဘောဇဉ်ရဲ့ပိစုပဋ္ဌာန်သဘောညာထမထင်ရှားဖို့အဲ့ဒီခါကျယောဂီရသူပြီးသွားတယ်ဩအရင်ကဆိုရင်ငါစိတ်ကလေးဟာခဏခဏမှားရတယ်ခဏခဏခေါ်ရတဲ့အပြင်ထွက်လိုက်ဟိုနေရာသွားလိုက်ဒီနေရာသွားလိုက်အခုတော့ပြင်ငါစိတ်လေးကဘယ်မှမသွားတော့ဘူးတည်ငြိမ်နေတယ် အပြင်ကိုထုတ်တာတမသူမသွားတော့ဘူးတခါတခါယောဂီကိုစိတ်ကိုအပြင်ထုတ်ခိုင်းရတယ်ကဲဒီစိတ်ကလေးကိုအပြင်ထုတ်လိုက်စမ်းလို့အပြင်ကိုထုတ်တယ်ဆိုလို့ရှိရင်သူသွားလို့မရတော့စိတ်ကလေးကထားတဲ့နေရာမှာကော်နဲ့ကထားသလိုပဲစိကံပြီးတော့နေတာပဲဘယ်မှသူမသွားတော့ဘူးဘယ်မှထုတ်လို့မသွားတော့ဘူးအာယုံတွေကျင်းသွားတယ်အာယုံကျင်းသွားတဲ့အခါကျစိတ်ကလေးဟာတည်ငြိမ်သွားတယ်အာယုံများနေတဲ့အခါကျစိတ်ကလေးဟာမတည်ငြိမ်ဘူး စိတ်တည်ငြိမ်တာမတည်ငြိမ်ဘူးဆိုတာအာယုံများနေတဲ့ယောဂီယတန်တာမှာစိတ်ဟာမတည်ငြိမ်အာယုံနေတဲ့ယောဂီယတန်တာမှာစိတ်ကလေးဟာတည်ငြိမ်နေတယ်နောက်ဆုံးအာယုံတစ်ခုတည်းပဲကြံရဆိုရင်အဲ့ဒီအာယုံတစ်ခုတည်းမှာပဲစိတ်ကလေးကတည်ငြိမ်နေတယ်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်ရဆိုရင်ဟောဒီဖောင်းပိန်ကလေးပေါ်မှာပဲစိတ်ကလေးကစူးစိုက်ပြီးတော့မနေဘူးလားသူဒီပြင်းနေရသူသူသွားသေးရလား ကိုယ်စိတ်ကလေးကဖောက်မိပေါ်မှာပဲတည်ငြိမ်စွာနေတဲ့အကြာရှိကြီးနေတယ်ဆိုတာကိုကိုကိုယ်တိုင်မသိနိုင်ဘူးလားဘာလို့သိရတာတော့ကိုယ်တိုင်သိနေလို့ကိုယ်တိုင်သိတာပေါ့ကိုယ်တိုင်မသိရင်ကိုယ်တိုင်သိနေပါမလားဒါကြောင့်တချို့ပုဂ္ဂိုလ်တွေကစိတ်ထွက်တယ်စိတ်ဝင်တယ်ဆိုတာစိတ်ထွက်တာကိုစိတ်ထွက်တယ်လို့ပြောရမှာရှင်းနေတတ်တယ်တချို့ကဒါမဟုတ်ဘူးစိတ်ထွက်မှန်းသိရင်ဒါသမာဓိတရားဖြစ်လာပြီစိတ်ထွက်မှန်းမသိရင်သမာဓိတရားမရှိသေးဘူး တချို့ကယောဂါသာရှိသေးတယ်စိတ်မထွက်ဘူးလို့သူတို့ပြောတတ်တယ်မဟုတ်ဘူးစိတ်ထွက်မှန်းသိတာဘာဖြစ်လို့သိတာတော့ဥပမာဖြင့်ပြောမယ်လေတကားပေါက်မှာလူတယောက်ရပြီးတော့စောင်းနေရင်ဒီတကားဒီအတွင်းကိုဘယ်သူဝင်တယ်ဘယ်သူထွက်ဆိုမသိဘူးလားဘာလို့သိတာတော့သူကစောက်ကြည့်နေတာကိုမကြည့်ဘူးဆိုရှင်သိနိုင်ရလားဒါလိုပဲပေါ့ဖောင်းတဲ့ပင်နဲ့အာယုံပေါ်မှာစိတ်လေးကစောက်ပြီးတော့ကြည့်ပြီးတော့ဖမ်းနေတယ်ဆိုရှင်တော့ စိတ်ကလေးထွက်သွားတယ်ဝင်လာဆိုကိုမသိနိုင်ဘူးလားလောဘဖြစ်လာတယ်ဒေါသဖြစ်လာတယ်မသိနိုင်ဘူးလားအသိနိုင်တယ်အဲ့လိုသိဖို့လိုပါတယ်ဒါကြောင့်အချိန်ကြာရေးစိတ်ထဲမှာအာယုံထဲမှာတည်ငြိမ်နေတဲ့သဘောတရားဟာယောဂီရဲ့တန်တမှာပေါ်လာတဲ့ပြစ္စုပ္ပန်သဘောတရားတွေပဲတဲ့အဲ့ဒါမြတ်စွာဘုရားဟောတဲ့ဒေသနာတော်ပေါ့ဒါကြောင့်လက္ခဏာအပြင်ထင်ရှားရမယ်ရာသခေါ်တဲ့ကိစ္စသဘောအပြင်ထင်ရှားရမယ်ပြစ္စုပ္ပန်သဘောအပြင်ညာထဲမှာထင်ရှားရမယ်လုံရင်အကျဉ်းချုပ်ကတော့ဖြင့် သမာဓိသံဘောစဉ်တရားအားကောင်းလာပြီဖြစ်နေတဲ့ယောဂီတရားကတန်တာမှာစိတ်ကလေးကဘယ်မှမသွားဘဲနဲ့ဖောင်းပိအာယုံပေါ်မှာတည်နေတဲ့သဘောတရားဟာသမာဓိသံဘောစဉ်တရားရဲ့သဘောတရားပဲဟုတ်ရဲ့လားအဲလိုသမာဓိသံဘောစဉ်တရားအားကောင်းလာတဲ့အခါသမာဓိအားကောင်းလာတဲ့အခါမှာဘာဖြစ်လာတာလဲဆိုတော့မှန်ရင်မှန်ရင်နဲ့အာယုံရောမှန်စိတ်ပါတဖြည်းဖြည်းတဖြည်းဖြည်းမှိတ်မှိတ်ပြီးတော့သွားတတ်တယ် တဖြည်းဖြည်းတဖြည်းမှိတ်မှိတ်ပြီးတော့ဖြတ်ကနေဖြတ်ကနေတတိလေးလျက်သွားတတ်တယ်ဒါဘဲဖို့နိဗ္ဗာန်တရားကူတာမဟုတ်ဘူးတမာတိအရှိန်လွန်သွားပြီးတော့ဌိနာမိတ်တာဖက်ကူသွားသဘောတရားဒါနားလေရတယ်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်မှန်နေတယ်ဖောင်းတယ်ပိန်တယ်မှန်နေအိမ်မှာစိတ်လေးကအကြာကြီးသူတည်ငြိမ်နေတယ်အမထန်ထင်ရှားတည်ငြိမ်နေတယ်တည်ငြိမ်ရာကနေတဖြည်းဖြည်းတဖြည်းဖြည်းအာယုံရမှန်စိတ်ပါတဖြည်းဖြည်းတဖြည်းဖြည်းမှိတ်မှိတ်သွားတတ်တယ် မသိမသာမသိမသာလေးမှိမ့်မိပြီးတော့မသွားဘူးလားအဲ့ဒါမသိမသာမှိမ့်မိခွင်းနဲ့ဖြတ်ကနေဆိုဓမ္မစာနှစ်မစာလောက်တတိလဲသွားတာမရှိဘူးလားအဲ့ဒါဌိနာမေတာဖက်ကူသွားတယ်လို့ခေါ်တယ်ယောဂီကတော့တတိလဲသွားပြီအင်းအဆင်ပြေပြီပေါ့ဟွန်းအဲ့ဒါလိုနဲ့တတိလဲသွားတာယောဂီလည်းပဲဘယ်လောက်မြန်မှန်းတော့မသိဘူးပေါ့အဲဒီပါတော့နိဗ္ဗာန်တပည့်ခါညာစဉ်ပေါ်ပြီပေါ့လေဒီရလည်းပဲမြတ်စွာဘုရားမှာတပါဘယ်သူမှမသိဘူးလေ မသိဘူးဆိုတော့တပည့်တော်မှန်ရင်မှန်ရင်မှန်ရင်မှန်လဲတတိလေးသွားတယ်ဖျားပေါ့တတိလေးသွားသူကတတိလေးတာတခုပြောတာကိုတတိလေးပေါ်အများကြီးအလက်6မျိုးရှိတယ်ဘယ်နှမျိုးရှိတော့အေးဟောဒီ6မျိုးထဲမှာဘယ်နေရာပါလဲဆိုတာကမ္မထဆရာနားလည်ထားတယ်ဒါမဟုတ်ဘူးဟုတ်တယ်ဆိုတာနားလည်ထားတယ်အမှန်မှန်ကတော့မဲ့ဖို့နိဗ္ဗာန်ကိုအာရုံပြုပြီဆိုရင်တော့သဘောကတစ်မျိုးပါပဲသူအသိထင်ရှားပါတယ်အဲ့ဒီသဘောတရားတွေကတော့ သွားခုလာခုတဲ့ခောက်ခောက်ခက်ခါသွားခုလာခုတဲ့ဆရာသမားတွေကဒါလေးအကျွမ်းကျင်ဆိုတော့ယုံမတန်တဲ့ဖြစ်စားမရှိဘူးပေါ့ညာစဉ်တရားကိုနာကျင်တဲ့စိတ်ဓာတ်သိပ်ပြီးတော့အလော့ကြီးတဲ့ယောဂီဆိုရှင်တော့ပြောတော့မပေါဘူးအဲထိနာမိတာနဲ့ပဲပါသွားတာပုဂ္ဂိုလ်လည်းရှိတာပါပဲလက္ခဏာရာသပိစုပဋ္ဌာန်သဘော၃ခုထင်ရှားပြီတမာတိအားကောင်းလာတဲ့အခါမှာအာရရောမှန်စေရောဘာဖြစ်သွားတာလဲမှိတ်မှိတ်ပြီးတော့ ပျောက်ပျောက်သွားတာတဲ့အာရောရောမှန်စရောမှိတ်မှိတ်ပြီးတော့ပျောက်သွားတဲ့သဘောတရားဟာတမာတိလွန်ပြီးတော့ဌိနမိတာဖက်ကိုကူးသွားတဲ့သဘောတရားခေါ်တယ်အဲ့ဒါတမာတိလွန်ရင်ဌိနမိတာဖက်ကိုကူးသွားတတ်တယ်ဒီထားရတယ်ဒါကြောင့်မို့ဇင်းညာနဲ့ထိုင်ဟာညီမျှစေရတယ်ကိုယ်တမာတိကိုထိမ့်သိမ့်နိုင်အောင်ယူထားရတယ်တမာတိလွန်သွားရင်ဘာဖြစ်သွားတာလဲဌိနမိတာဖက်ကူးသွားတာလေဌိနမိတာဖက်ကူးရင်ဌိနမိတာမှသိရလား ယောဂီတွေအထိနာမိတာဆိုတာကအင်္ဂိတ်တာကူကသူကသိတာကိုဆိုင်ကနေဆိုင်ကနေနဖူးနဲ့ကြံ့နဲ့ထိတာဒါကသိတာကိုအဲ့ဒီနေရာသမာဓိလွန်ပြီးအထိနာမိတာကကူတာကသိရင်ကြီးတာကိုသူကသိသိမွေးတာမဲ့ဖို့နဲ့မှားသွားတာပါပဲမဲ့ဖို့နေပါတကယ်မှားသွားတာမကြွန့်ကျင်တဲ့ကမ္မထမ်းဆရာဆိုရှင်အဲ့ဒီနေရာမှာဘာမှဆုံးဖြတ်လို့မရဘူးအထိနာမိတာမှန်မဲ့ဖို့မှမသိတော့ဘူးတခါလဲနားလည်းကိုသိကြီးကြီးတယ်ကဲဆောင်မှုလေးဆိုကြစို့ လက္ခဏာရာသပစ္စုပ္ပထံသဘောလေပြန်လွင်မထွက်ကလျက်တည်သည်တအာယုန်ဒီပေါင်းစည်းစေသည်ငြိမ့်သက်တည်မှုရှိရှုထင်းသည်တမာတိမှတ်သည်ဘောဇင်မီတဲ့ကဲပြန်လွင်မထွက်ကလျက်တည်သည်ဒါလက္ခဏာရဲ့သဘောပြန်လွင်မထွက်ကလျက်တည်သည် စိတ်ဟာအပြင်ကိုပြန်လွှဲပြီးမထွက်တော့ဘူးတဲ့အာယုန်ထက်မှာကလှည့်တည်နေတော့တယ်အဲ့ဒါလက္ခဏာရဲ့သဘောပဲတဲ့တမာတိတန်ဘောစီရဲ့လက္ခဏာရဲ့သဘောပဲစိတ်ဟာအပြင်ကိုလုံးဝပြန်လွှဲပြီးတော့မထွက်ပဲနဲ့ဖောင်းပေထိုင်တိအာယုန်ပေါ်မှာသာတည်ပြီးတော့ကနေတဲ့သဘောစီတမာတိတန်ဘောစီရဲ့လက္ခဏာတရားတဲ့ပြန်လွှဲမထွက်ကလှည့်တည်သည်တအာယုန်ဒီပေါင်းစည်းစေသည် ဒါရာဘခေါ်တဲ့ကိစ္စသဘောတရားအာယုံတစ်ခုတည်းမှာပင်လင်သူတို့ကပေါင်စီစုစည်းပြီးတော့နေတော့တယ်ဘယ်မှမသွားတော့ဘူးတဲ့ဒါရာသခေါ်တဲ့ကိစ္စရဲ့သဘောတအာယုံဒီပေါင်စီစေသည်ငြိမ်သက်တည်မှု ရှိရှုထင်သည်ဒါကပိစုပဋ္ဌာန်ရဲ့သဘော ယောဂီဟာတဲ့သူစိတ်ကလေးဟာငြိမ်သက်ပြီးတော့တည်နေတယ်ဆိုတာကိုသူထင်ရှားနေတယ်စိတ်ဟာဘယ်မှမသွားပဲမလှုပ်မရှားပဲနဲ့ပေါ်ရအာယုံပေါ်မှာစိတ်လေးဟာငြိမ်သက်ပြီးတော့တည်နေတယ်ဆိုတဲ့သဘောတရားဟာသူညာထက်မှာရှေ့ရှုထင်ရှားနေတယ်ဒါပြစ္ဆုတ်ပဋ္ဌာန်ရဲ့သဘောပဲငြိမ်သက်တည်မှုရှေ့ရှုထင်သည်သမာဓိမှန်သည်ဘောဇင်မီသမာ ပြန်လွင်မထွက်ကလျက်တီးသည်တအာယုံဒီလေဆိုတာကိုယ်စဉ်းစားကြည့်ပေါ့ဖြစ်ရင်လည်းဖြစ်မှန်းသိရမယ်မဖြစ်ရင်လည်းမဖြစ်မှန်းသိရမယ်တမာတိကအကျဉ်းချုပ်အဖြစ်ဆိုရင်နှစ်မျိုးရှိတယ်ခဏိကတမာတိပဗန္ဒတမာတိလို့နှစ်မျိုးရှိတယ်ခဏိကတမာတိဆိုတာဝိပဿနာတမာတိကိုခေါ်တယ်ပဗန္ဒတမာတိဆိုတာကတော့သမထတမာတိကိုခေါ်တယ် ခဏိကသမာဓိဆိုတာထင်ရှားဖြစ်ပေါ်နေတဲ့အာယုံပေါ်မှာစိတ်ကိုထိတ်ချုပ်ပြီးထားတဲ့သဘောကိုခဏိကသမာဓိလို့ခေါ်တယ်။ထင်ရှားဖြစ်ပေါ်နေတဲ့အာယုံပေါ်မှာစိတ်ကိုထိတ်ချုပ်ပြီးထားတဲ့သဘောကိုဘာလို့ခေါ်တယ်လဲ။ခဏိကသမာဓိခဏလေးခဏလေးမြတည်နေတဲ့သမာဓိဖောင်းတယ်ဆိုရှင်ဖောင်းတဲ့အာယုံပေါ်မှာစိတ်ကလေးကထိတ်ချုပ်ထားတယ်တည်နေတယ်ပင်တယ်ဆိုရှင်ပင်တဲ့အာယုံပေါ်မှာစိတ်ကလေးကတည်နေတယ်။ ထိုင်တယ်ဆိုလို့ရှိရင်ထိုင်တဲ့အာယုပေါ်မှာစိတ်ကလေးကတည်နေတယ်ထိတယ်ဆိုလို့ရှိရင်ထိတဲ့နေရာလေးပေါ်မှာစိတ်လေးတွေကတည်နေတယ်ညာတင်ပါထိတယ်ဗတင်ပါထိတယ်ညာဒုထိတယ်ဗဒုထိတယ်ထိတဲ့နေရာလေးမှာစိတ်ကလေးကတည်ငြိမ်နေတယ်အဲဒါလို့ထင်ရှားဖြစ်ပေါ်နေတဲ့အာယုံပေါ်မှာစိတ်ကိုထိတ်ချုံပြီးထားတဲ့သဘောကိုဘာလို့ခေါ်တယ်လဲခဏိကသမารီအဲ့ဒီခဏိကသမารီအားကောင်းလာပြီလို့ရှိရင်အဲ့ဒီဘောဇင်တရားတွေပေါ်လာတော့တာပါပဲ ဘာဗန္ဒသမာဓိဆိုတာကတော့သမထသမာဓိပထဝီကတိုင်းစရှိတဲ့အာယုန်လေးပေါ်မှာစိတ်ကိုကြာရှည်စွာထားနေတဲ့သမာဓိကိုဘာဗန္ဒသမာဓိလို့ခေါ်တယ်သမထအာယုန်ဇံအာယုန်များမှာတော့ဖြင့်အဲတနာရီနှစ်နာရီသုံးနာရီလေးနာရီထားလို့ရတယ်ပထဝီကတိုင်းစရှိတဲ့အာယုန်တွေပေါ်မှာစိတ်ကိုတဏှာရီနှစ်နာရီစသည်ဖြင့်ကြာရှည်စွာထားနေတဲ့သမာဓိအစဉ်ကြီးကိုကြတော့ပဗ္ဗန္ဒသမာဓိလို့ခေါ်တယ်အဲဒါသမထအာယုန်မှာဖြစ်ပေါ်လာတော့သမာဓိ သမထသမာဓိအမတန်အားကောင်းတဲ့သမာဓိပါပဲခုပြောတာကတော့ခဏိကသမာဓိသဘောပေါ့ဟိုဓမ္မဝိဇ္ဇသဘောစဉ်သဘောပြောတာကတော့ခဏိကသမာဓိသဘောစဉ်ခဏိကသမာဓိသဘောမှာပြောရတယ်နော်ဒါနားလည်ဖို့လိုပါတယ်ကိုသမာဓိသဘောစဉ်ဖြစ်ခြင်းအကြောင်းတရားတဲ့17ပါးရှိတယ်ယောဂီတို့ယောဂီသန္တာမှာသမာဓိတည်ငြိမ်ဖို့ရန်အတွက်အကြောင်း17ပါးရှိတယ်အဲ့ဒါတစ်စိတ်ကြီးပေါ့ သမာဓိသံဘောဇဉ်တရားဖြစ်ပေါ်ရင်အကြောင်းဘယ်နှပါးရှိသလဲ17ပါးရှိတယ်တဲ့အဲ့ဒါနားလည်ဖို့လိုတယ်သမာဓိသမာဓိဆိုတာအပြောမဟုတ်ဘူးသမာဓိဖြစ်နိုင်လောက်တဲ့အကြောင်းပြီးဆုံးမှားတာလဲသမာဓိသံဘောဇဉ်တရားဆိုတာဖြစ်နိုင်တယ်သမာဓိဖြစ်နိုင်လောက်တဲ့အကြောင်းမပြီးဆုံးသေးတဲ့ပြေသမာဓိတရားဖြစ်နိုင်ရလားမဖြစ်နိုင်ဘူးဒါနားလည်ဖို့လိုတယ်တချို့ကကိုမဖြစ်ပဲလက်ဖြစ်တဲ့သူထင်နေတတ်တဲ့အရာတွေနားလည်ဖို့လိုတယ် သမာဓိသံဘောစဉ်ဖြစ်ခြင်းအကြောင်း17ပါးကနံပါတ်1ဝတ္ထုဝုဒ္ဒတကရိယာဝတ္ထုဝုဒ္ဒတကရိယတာလေဒါကခဏခဏကြားနေကြတရားပေါ့ဝတ္ထုဝုဒ္ဒတကရိယတာဆိုတာဟာအစ္ဆတဝတ္ထုဗဟိတဝတ္ထုနှစ်ပါးသရှင်းစင်ကြရတယ်အချိန်ရောက်တော့တရားဟောရတာပေါ့လေဒါနားလေထနာထားကြရတာပေါ့နားလေသွားရတာပေါ့အစ္ဆတဝတ္ထုဗဟိတဝတ္ထုဝတ္ထုနှစ်မျိုးရှိတယ်အစ္ဆတဝတ္ထုဆိုတာဟာကျမ်းမာရေး စီတွေဝန်တွေမှန်ရတယ်နေကောင်းရတယ်ဗဟိတဝတ္ထုဆိုတာကမိမိတို့အသုံးပြုတဲ့အင်ကြီးလုံကြီးဆောင်းရှင်ထောင်းအစရှိတဲ့ပစ္စည်းအသုံးအဆောင်ပစ္စည်းကိုဗဟိတဝတ္ထုလို့ခေါ်တယ်ခန္ဓာကိုယ်ကျမ်းမာရေးကောင်းတာအစ္စတဝတ္ထုဗဟိတအသုံးအဆောင်ပစ္စည်းတွေသတ်ရှင်းစင်ကြယ်တာဗဟိတဝတ္ထုယောဂီရဲ့သန္တာမှာလေအစ္စတဝတ္ထုလို့ခေါ်တဲ့ စီးတွေဝန်းတွေမှန်ရမယ်နေကောင်းထိုင်ကောင်းရှိရမယ်ကျမ်းမာရေးကောင်းရမယ်အဲ့ဒီအစ္စဒဝတ္ထုသရှင်းစင်ကြယ်မှသမာဓိတရားဆိုတာဖြစ်နိုင်တယ်နေမကောင်းတဲ့ယောဂီများသမာဓိတရားထူထောင်လို့ရရလားကောင်းမှုတယ်ဗိုက်နာတယ်အမျိုးမျိုးပေါ့သမာဓိတော်တော်နဲ့ထူထောင်လို့မရဘူးဒါကြောင့်မို့စီဝန်းမှန်ရမယ်နေမကောင်းရင်ကြံ့မာရေးကောင်းအောင်ဘာလုပ်ရပါမလဲစေဝဒတ္တာကိုမှီဝဲရတယ် အစ္ဆတဝတ္ထုခေါ်တဲ့ခန္ဓာကိုကျမ်းမာရေးရှိရတယ်ကျမ်းမာရေးကောင်းမှသမာဓိတရားဆိုတာဖြစ်နိုင်တယ်ဗဟိတဝတ္ထုယောဂီများအသုံးပြုတဲ့ဝတ္ထုပစ္စည်းတရားပစ္စည်းတွေပေါ့အင်ကြီးတွေလုံးကြီးတွေပေါ့ခေါင်းအောင်ပါစပြီးတော့အားလုံးအသုံးဆောင်ပစ္စည်းအကုန်လုံးကိုဘာလို့ခေါ်တယ်လဲဗဟိတဝတ္ထုခေါ်တယ်အဲ့ဒီဗဟိတဝတ္ထုတွေမတတ်ရှင်းမစင်ကြယ်ပဲနေရင်လည်းပဲသမာဓိတရားမဖြစ်ပတ်နေတတ်တယ်။ဒါကြောင့်ကိုတရားထိုင်တရားထိုင်တဲ့နေရာတွေမှာအခန်းတွေမှာဘယ်လိုနေရပါလဲ တတ်သားရှင်းရှင်းစင်စင်ကြဲကြဲထားရတယ်လေဝင်လေထွက်မှန်ရတယ်အလင်းရောင်တွေဝါနိုင်ဝင်နေစေရတယ်ဒါလေးပေါ့အဲဒါလို့အသုံးဆောင်ပစ္စည်းနဲ့တကွာမိမိအသုံးပြုတဲ့အမြဲတမ်းအသုံးပြုတဲ့ဒီအဝတ်အစားတွေအားလုံးဘာဟိတဝတ္ထုအဲ့ဒီအစ္ဆတဝတ္ထုဘာဟိတဝတ္ထုတွေသာရှင်းစင်ကြယ်ရတယ်တဲ့အဲ့ဒါသမာဓိဖြစ်ခြင်းအကြောင်းနံပါတ်1ကျမ်းဂန်မှာပြထားတယ်အဲ့ဒါအစ္ဆတဝတ္ထုဘာဟိတဝတ္ထုကဘယ်လောက်ထိအရေးကြီးသလဲဆိုတာအဲ့ဒါကြီးပေါ့ တမာတိဖြစ်ဖို့ရတဲ့နံပါတ်1အကြောင်းမှသူ့ထက်သွင်းထားတယ်ကျမ်းဂန်ကဒါကြောင့်ကျမ်းမာကြီးအရေးမကြီးဘူးလားအဟောအစသရှင်ကိုအရေးမကြီးဘူးလားရေးကြီးတယ်ဓမ္မဝိသသမောစဉ်တို့ကလည်းဒီတရားဒီတရားပါပြီးပြီနော်ဒါပါပြီးသားသူကြက်ခဲပြောစရာမလိုတော့ဘူးနံပါတ်1ဣန္ဒြိယသမတ္တပฏิပါဒနာတာဣန္ဒြိယသမတ္တပฏิပါဒနာတာဆိုတာလဲဓမ္မဝိသသမောစဉ်တို့ကပြောခဲ့ပြီးပြန်လှန်လို့ရှိရင် မှတ်စုထဲမှာပြန်လာချင်းမြင်နိုင်ပါတယ်အဲ့ဒါလေးတဲ့အိန္ဒြိယသမတ္တပฏิပါဒနာတဆိုတာသဒ္ဓါနဲ့ပညာဝိရိယနဲ့သမာဓိတရားညီမျှရမယ်တဲ့တတ္တိန္ဒြေခေါ်တဲ့သဒ္ဓါတရားနဲ့ပညာန္ဒြေခေါ်တဲ့ပညာတရားသဒ္ဓါနဲ့ပညာညီမျှစီရတဲ့သဒ္ဓါလွန်ကဲနေရင်လည်းဟိုဟာကြီးညိုဒီဟာကြီးညိုဖြစ်နေတတ်တယ်ပညာလွန်ကဲပြန်လဲဟိုဟာစဉ်းစားဒီဟာစဉ်းစားစဉ်းစားမှုတွေများနေတတ်တယ်ဒါကြောင့်မို့သဒ္ဓါနဲ့ပညာတရားနှစ်ပါးပါဖြစ်ရမလဲ ညီမျှစေရတဲ့တရားနဲ့ပညာညီမျှမှသမာဓိတရားဆိုတာဖြစ်တယ်သမာဓိနဲ့ဝိရိယညီမျှရတယ်ဝိရိယသိပြီးတော့လွန်ကဲနေရင်လည်းပဲဥဒိစ္စဖိုက်ပြောင်းသွားတတ်တယ်သမာဓိလွန်ကဲသွားရင်လည်းဘာဖြစ်သွားတာတော့ဌိနာမိတာပဲပြောင်းသွားတတ်တယ်ဒါနားလည်ရတယ်သမာဓိလွန်ကဲသွားရင်ဌိနာမိတာဘဲကိုပြောင်းသွားတတ်တယ်ဝိရိယလွန်ကဲသွားရင်လည်းဥဒိစ္စဘဲကိုပြောင်းသွားတတ်တယ်ဒါကြောင့်ဝိရိယနဲ့သမာဓိကိုညီမျှအောင်ထားရတယ် အင်္ဂိတကတော့တမာတိလွန်ကဲတာမျိုးမဟုတ်ဘူးနော်ဒါကဒါအပြင်းလွန်သွားတာတွေဒါတွေကဒါရမို့တဒါနဲ့ပညာညီမျှရမယ်ဝိရိယနဲ့တမာတိညီမျှရမယ်အဲ့ဒါလိုညီမျှမှဘာဖြစ်လာမလဲတမာတိသံဘောဇဉ်တရားဖြစ်လာမယ်နံပါတ်2ပြီးပြီပေါ့နံပါတ်3နံပါတ်3ကနမိတကုသလတ္တာဒါနားလည်ရတယ် နိမိတ်ကုသလတာဆိုတာအာယုန်နိမိတ်ကျွမ်းကျင်ရမယ်မိမိခန္ဓာကိုယ်မှာရှုမှန်းလာတဲ့ယောဂီတယောက်ဟာဖြစ်ပေါ်နေတဲ့အာယုန်ဒီမရှုမှန်းတဲ့အခါမှာအာယုန်နိမိတ်ကျွမ်းကျင်ရမယ်တချို့အာယုန်နိမိတ်မကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေကြတော့ဘာဖြစ်သွားသလဲဆိုလို့ရှိရင်ဖောင်းတယ်ပိန်တယ်မှန်းတယ်ဖောင်းတယ်ပိန်တယ်မှန်းရင်မှန်းတယ်ဖောင်းတယ်ပိန်တယ်လည်းမရှိတော့ဘူးမရှိတော့ဘူးဆိုတော့သူဘာမှန်းမှမသိပဲနဲ့ ဖောင်းပေမရှိတဲ့ခါကျတော့ဖောင်းပေမရှိဖောင်းပေမရှိမှတ်နေတတ်တယ်အဲဖောင်းပေမရှိဖောင်းပေမရှိ မရှိမှတ်နေတတ်တယ်ဘယ်မရှိတဲ့တရားတစ်ခုဟာညာထဲမှာထင်ရှားနိုင်ရလားမထင်ရှားနိုင်ဘူးအဲ့ဒါအာယုန်နိမိတ်မကျွမ်းကျင်တဲ့သဘောတရားပဲမကျွမ်းကျင်တော့အသိအာယုန်ကို तू ကရှာမတတ်ဘူးရှာမတတ်တော့သမာဓိတရားအဲ့ဒီမှာဆက်ပြတ်သွားတာပါပဲ तू ကဖောင်းနေပေတယ်မှရင်ဖောင်းတာပေတာမရှိရင်ထိုင်တာထိတာလေးပြောင်းပြီးတော့သွားမှန်လိုက်ထိုင်တယ်ထိတယ်မှတ် ဖောင်းနာပိတာလေးမှန်ရင်မှန်ရင်လည်းဖောင်းနာပိတာလေးကပျောက်သွားတယ်သိမ်မွေးသွားရှာမတွေ့တော့ဆိုရှင်ဘာသွားမှမလဲထိုင်တယ်ထိတယ်ပျောက်တော့သွားမှဟောဒီထိုင်တာထိတာလေးကတဖြည်းဖြည်းတဖြည်းဖြည်းမှိမ့်မှိမ့်ပြီးတော့ပျောက်သွားပြီဆိုရှင်ရှာမတွေ့ဖြစ်သွားတတ်တယ်ထိုင်တာလေးလည်းမရှိတော့ဘူးထိတာလေးလည်းမရှိတော့ထိတာလေးကတင်ပါထိတာလည်းမရှိဒူးထိတာလည်းမရှိခင်မစိထိတာဘာမှမရှိဘူးဖြစ်နေတတ်တယ်ဘာမှမရှိရင်ကိုယ်တည်းမှပြန်ရှာကြည့်ဘယ်နေရာမှာဘာမှရှိပါလိမ့်မလဲရှာကြည့်ပူတဲ့သဘောတရားထင်ရှားနေတတ်တယ် ူတဲ့သဘောတရားထင်ရှားနေရင်ပူတဲ့သဘောတရားကိုပဲသွားပြီးတော့မှတ်အိတ်တဲ့သဘောတရားထင်ရှားနေအိတ်တဲ့သဘောကိုသွားပြီးတော့မှတ်လှုပ်ရှားတွန်းကန်တဲ့သဘောတရားထင်ရှားရင်လှုပ်ရှားတွန်းကန်တဲ့သဘောတရားကိုပဲသွားပြီးတော့မှတ်ဟုတ်ရဲ့လားအဲ့ဒါလိုပေါ်ရပေါ်ရအာယုန်တွေမှန်းနေတဲ့ခဏမှာမှန်းတဲ့အာယုန်တစ်ခုပြောင်းသွားပြီဆိုရင်အခြားရအာယုန်တစ်ခုအတင်းခက်မြန်မြန်လေးရှာနေရတယ်ဒါနိမိတကုသလတာခေါ်တယ်နိမိတ်ကျွမ်းကျင်တယ်ခေါ်တယ်မကျွမ်းကျင်တဲ့ပုဂ္ဂိုလ်ကြတော့အာယုန်မှန်းတဲ့အာယုန်တစ်ခုပြောင်းသွားပြီဆိုရင် तू ကမရှာတော့ဘူး လည်းမရှာဘူးဖောင်းပေပြုံသွားပြီဖောင်းပေကမရှိဘူးမရှိတော့ဖောင်းပေမရှိဖောင်းပေမရှိ မှတ်နေတတ်တယ်ထိုင်တိမှန်ထိုင်တိမရှိဘူးဆိုတာထိုင်တိမရှိထိုင်တိမရှိမှတ်နေတတ်တယ်အဲအဲ့ဒါမမှတ်ရဘူးဒါနိမိတ်မကျွမ်းခင်ဘူးလို့ခေါ်တယ်တရားအထုနေရမှာအာယုံနိမိတ်မကျွမ်းခင်ဘူးလို့ခေါ်တယ်တခုမရှိရင်တခုကိုရှာပြီးတော့အတင်းရှာပြီးတော့မှန်ရတယ်မမှန်ပဲနေရင်တမာတိဟာအားကိုရော့ပြီးတော့ကြာသွားတယ်သွေးတိုင်းတဲ့ကိရိယာများလို့ပေါ့ခန္ဓာကိုယ်မှာသွေးတိုင်းတဲ့ကိရိယာလက်နဲ့ဆုပ်ရတယ်မဟုတ်လားလက်အားဖိပြရတယ်မဟုတ်လား လေအားဖိပေးလိုက်တဲ့ခါကျတော့မှဗရဒိုက်ပါဖြစ်လာတယ်လေထက်ကိုတက်လာတယ်မဟုတ်လားလေအားလျှော့လိုက်တဲ့တပြိုင်တည်းဘာဖြစ်သွားတာတော့အာကိုရှုခနဲ့ဆိုဘာဖြစ်သွားသူဆင့်ကျသွားတာအဲ့ဒီသဘောတရားပဲပေါ့သမာဓိတရားဆိုတာမှန်းနိုင်မှသာလေသမာဓိအထက်ကိုတက်နေတယ်မမှန်းတော့ဆိုရင်သမာဓိအားအောက်ကိုတခါလဲရှုပ်ပြီးတော့ဆင်းသွားတယ်ဒါကြောင့်အာယုန်နိမိတ်ကျွမ်းကျင်ရတယ်တဲ့ဒါနားလည်ဖို့လိုပါတယ်မှန်စဲခဏမှတောင်မှပဲအာယုန်နိမိတ်မကျွမ်းကျင်တဲ့အတွက်ကြောင့်မို့ မမှန်းနိုင်ပဲနေတဲ့အခါမှာသမာဓိပြည့်စည်သေးတယ်ဆိုရင်စကားပြောတဲ့ယောဂီများကြဘလို့ဖြစ်သွားမလဲဘလို့ဖြစ်သွားမလဲဘာမှမရှိတော့ဘူးသမာဓိဆိုတာအဲ့ဒါလေးတွေမှန်စက္ကနာမှာသမာဓိမကျွမ်းကျင်တဲ့ပုဂ္ဂိုလ်သိပင်လျောင်သမာဓိပြည့်နေသေးတယ်ဆိုတော့တရားမမှန်ဘဲနဲ့စကားပြောတဲ့ယောဂီဆိုရင်ဘလို့နေမလဲသမာဓိတရားဆိုတာအလုံးပြည့်စည်သွားတော့တယ်ဒါနားလည်ရတယ်နံပါတ်3ပြီးပြီနံပါတ်4 သမယေစိတ်တသနိကနတ္တာသမယေစိတ်တသနိကနတ္တာဆိုတာဟာတခါတခါတရားမှန်ရင်မှန်ရင်နဲ့စိတ်ဟာဘာဖြစ်လာတတ်တယ်လဲသက်ကြောင်းဖြစ်ဖြစ်ပေါ်လာတာမဟုတ်လားတခါတခါတရားမှန်ရင်မှန်ရင်နဲ့ဘာဖြစ်လာတာလဲစိတ်ဟာတက်ကြွနေတတ်တယ်ဝိရိယတွေလွန်ကဲလာတတ်တယ်ဟုတ်ရဲ့လားတရားမှန်ရင်မှန်ရင်နဲ့ဝိရိယလွန်ကဲလာဟာလွန်ကဲလာတဲ့ဝိရိယပြန်ပြီးတော့နည်းနည်းနှိပ်ပိန်းပါလေနဲ့ရှော့ပိန်းပါလေ ဝိရိယလွန်ကဲလာရင်ဘာလို့အောင်လဲနည်းနည်းလျှော့ပေးတဲ့ဈင်းကြံများသွားရင်ဝိရိယနည်းနည်းလွန်ကဲသွားတတ်တယ်သိထားရတယ်ဒါကြောင့်ဝိရိယလွန်ကဲလာရင်ဘာလို့ပြရမလဲနည်းနည်းလျှော့ပေးဒါကိုခေါ်တဲ့တမေစိတ္တသနိကနတာတဲ့နှိပ်သေးသောအခါမှာစိတ်ကိုနည်းနည်းနှိမ်ပေးရမယ်နှိပ်ချပေးရမယ်တဲ့ဝိရိယလွန်ကဲလာရင်စိတ်ကိုနည်းနည်းလေးလျှော့ပေးပါတဲ့နံပါတ်၄နောက်နံပါတ်5 သမယေစိတ္တသပက္ကနတာတက္ကရာကတရားမှန်ရင်မှန်လေစိတ်ပြင်းတဲ့အခါမရှိဘူးလားအာယုံရော့ရဲလာတဲ့အခါမရှိဘူးလားအဲ့လိုစိတ်အားနည်းလာတဲ့အခါစိတ်ရော့ရဲလာတဲ့အခါနည်းနည်းပြင်းလာတဲ့အခါဆိုရှင်စိတ်ကလည်းနည်းနည်းလေးအတက်အောင်ကန်လို့ပေးတဲ့ကြံကံကစိတ်ရော့ရဲလာရင်စိတ်ကိုနည်းနည်းခိမြောက်ပေးတဲ့အတက်အောင်နည်းနည်းလေးပြုပြင်ပေးတဲ့အခုနားလည်ထားတဲ့ကိုယ်စိတ်ကိုနားလည်ရတာငါဝိရိယနဲ့လွန်ကဲနေတယ်ဆိုရင်ဝိရိယကိုနည်းနည်းလျှော့ ဝိရိယအားနေသွားပြီဆိုရင်ဝိရိယနဲ့နဲ့ပြန်ပြီးတော့တို့ပေးအဲ့ဒါလို့ပေးပါတဲ့အတုဆိုနားလဲပါတဲ့ဘယ်နှပါပြီးသွားပြီလဲငါးပါပေါ်ကမိရလည်းမရှိဘူးမျက်လိုကလည်းမကောင်းမှုံဘူးတော့နေတော့ဒီဖတ်စုလေးဟာဒီအစင်လေးကဖားတာလည်းမကောင်းဖြစ်နေတယ်နံပါတ်6သမယေစိတ္တသံပဟာသနတာတဲ့ မေစိတ္တသံဘာသနာတာဆိုတာကစိတ်နဲ့နဲ့အားငယ်နေတဲ့အခါရှိတယ်။မှန်မကောင်းတဲ့အခါကျတော့ယောဂီစိတ်ဘလို့နေတာသလိုအားငယ်နေတယ်ဘူးလား။နည်းနည်းအားငယ်နေတတ်တယ်ငါတရားမှတဲမှတဲတဲလျက်လား။ငါတရားတွေမတဲဘူး။ဒီလောက်ထိကြိုးစားပန်းစားအထောက်တောင်ငါတရားတွေငါမတဲဘူးဘာမှမထင်ရှားဘူးဆိုပြီးတော့နည်းနည်းစိတ်အားငယ်နေတတ်တယ်။အဲ့လိုစိတ်အားငယ်လာဆိုရှင်စိတ်ကိုရှင်အောင်လုပ်ပြရမယ်တဲ့။ စိတ်အားငယ်လာရင်ဘာလို့ပြအောင်လဲစိတ်ကိုရှင်လန်းအောင်လုပ်ပြရတယ်တရားတရားဖြစ်ပေါ်လာအောင်လုပ်ပြရတယ်တရားမှန်ရင်မှန်ရင်နဲ့ကြည်ကြိုးစားစားမှန်လျက်နဲ့တရားဟာမတုတ်တယ်သလိုဖြစ်နေတတ်တယ်သမာဓိတရားအာမကောင်းသလိုဖြစ်နေတတ်တယ်ပုံမူပြီးမှန်လေလေသမာဓိကနဲလေလေအဲ့ဒါလိုဖြစ်နေတတ်တယ်အဲ့ဒါလိုဖြစ်လာပြီဆိုရင်ယောဂီစိတ်ထဲမှာဘာဖြစ်လာတတ်တယ်လဲစိတ်အားရော့ရဲပြီးတော့စိတ်အားငယ်လာတတ်တယ်ဟုတ်တယ်လေစိတ်အားငယ်လာရင်ဘာလုပ်ရမလဲစိတ်ကို ရွှင်လန်းအောင်လုပ်ပေးတဲ့စိတ်ကိုရွှင်လန်းအောင်လုပ်ပေးဆိုတော့ကလေးထိုးပြီးတော့သွားမရင်နဲ့ပေါ့ကိုယ်စိတ်လေးကိုနည်းနည်းပြုပြင်ပေးလိုက်ဖရာဂုံတော်ပဲဖြစ်ဖြစ်တရားဂုံတော်ပဲဖြစ်ဖြစ်မေတ္တာဘာဝနာဖြစ်ဖြစ်အဲ့ဒါနည်းနည်းတိုက်ကြွအောင်ပြန်လုပ်ပေးရတယ်အဲ့ဒါကိုစိတ်အားငယ်နေစိတ်ကိုရွှင်လန်းအောင်လုပ်ပေးရတယ်တဲ့ဒါဆိုလို့တဲ့နံပါတ်ခွန်သမယေစိတ္တသာအိစုပက္ခဏတာသမယေစိတ္တသာအိစုပက္ခဏတာဆိုတာက တရားမှန်လို့ကောင်းနေတဲ့အခါမှာသူ့အလိုအလျောက်ဘာမှလည်းပဲအပိုးအလိုမရှိဘဲနဲ့နေတဲ့အခါမရှိဘူးလားအဲဘာမှမှမှန်တိုင်းမှန်တိုင်းမှအမှန်တည်းတွေကောင်းပြီးတော့မနေဘူးလားအရင်ကလိုကြောက်ကြစမ်းမှုမလုံးဝမရှိဘဲနဲ့သူ့သူ့အလိုလိုမှန်လျက်သားတွေမရှိဘူးလားအဲအဲ့ဒီတို့ညီမြန်းနေပြီဆိုရင်လည်းပဲဘာမှမလုံးနဲ့တော့ဘာမှပြင်စရာမလိုတော့ဘူးတဲ့ပေါ်ရပေါ်ရအာယုန်ဒီပေါ်မှာဘာမှကြောက်ကြဆိုင်စရာမရှိဘဲနဲ့သူ့အလိုလိုပဲ မှန်းလျက်သားမှန်းလျက်သားမှန်းကောင်းနေပြီဆိုလို့ရှိရင်လည်းပဲဘာမှလုံးစရာမလိုတော့ဘူးတဲ့သူ့အတိုင်းပဲသူရှုပြီးတော့သွားပါတဲ့မပြုတ်မပြင်းနဲ့တော့တဲ့ပြုတ်ပြင်းစရာမလိုတော့ဘူးအဲ့ဒါကိုသမေစိတ္တသာအိစုပက္ခဏတာလို့ခေါ်တယ်ညီမြအောင်လုပ်ရမယ်သူဆိုလို့တယ်နံပါတ်၈အာသမဟိတာပုဂ္ဂလာပရိဝိဇနတာအာသမဟိတာပုဂ္ဂလာပရိဝိဇနတာဆိုတာကစိတ်မတည်ငြိမ်တဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ပါတဲ့ စိတ်မတည်ငြိမ်တဲ့သမာဓိမရှိတဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ပါအဲ့ဒီပုဂ္ဂိုလ်နဲ့တူမနေပါနဲ့တဲ့စကားပြောတာတဲ့ပုဂ္ဂိုလ်အခန်းလဲတတ်တဲ့ပုဂ္ဂိုလ်အဆောင်ကုတတ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်များနဲ့ဘယ်တော့မှအတူမနေနဲ့အတူနေရင်ကိုယ်မှဘာဖြစ်သွားမလဲသမာဓိတွေပျက်စီးသွားမယ်အဲ့ဒါကိုအတ္တမဟိတပုဂ္ဂလပရိဝိဇ္ဇနတ္တလို့ခေါ်ပါတယ်နံပါတ်9 သမာဟိတာပုဂ္ဂလသူအနတ္တာတဲ့တည်ကြည်တဲ့စိတ်သမာဓိရှိတဲ့ပုဂ္ဂိုလ်နဲ့အတူရှင်တွဲပြီးတော့နေပါတဲ့တည်ကြည်တဲ့သမာဓိရှိတဲ့ပုဂ္ဂိုလ်နဲ့အတူတွဲနေရင်ကိုယ်မှသမာဓိတရားမတုတ်တယ်ဘူးလားတုတ်တက်တယ်ဒါကြောင့်မို့တည်ကြည်တဲ့စိတ်သမာဓိရှိတဲ့ပုဂ္ဂိုလ်နဲ့အတူရှင်တွဲပြီးတော့နေပါတဲ့နံပါတ်30ဇာနာဝိမောက္ခပစ္စဝခဏတ္တာ ဇာနာဝိမကပစ္စဝကနာတာဆိုတာဟာဇန်တရားတွေမတရားတွေဖို့တရားတွေနိဗ္ဗာန်တရားတွေရရှိတဲ့ပုဂ္ဂိုလ်တွေကိုအားကြပြီးတော့အထုတ်ပါတဲ့။ဩသူတို့တွေကတရားထုရရတဲ့ဇံကိုရရရမဲ့ဖို့နိဗ္ဗာန်တရားသူတို့ရကြတယ်။အဲ့လိုဇံမဲ့ဖို့နိဗ္ဗာန်တရားသူတော်ကောင်းတွေရသွားသလိုငါလည်းပဲရအောင်အထုတ်မယ်ဆိုပြီးတော့အားကြပြီးတော့တရားကိုအထုတ်ပါ။ဒီနေ့အပြည့်ပြောမယ်ဆိုရှင်တော်ပြည့်ဒီယောဂီတွေကတော့ဖြစ်အဲငါနောက်မှလာတဲ့ယောဂီတွေပဲဒါပြန်သူတို့ညာစဉ်တရားပါသွားပြီငါကကြံရင်တယ်။ နောက်တစ်ပတ်ညာစဉ်တရားနာအောင်ကအထုမယ်အဲ့ဒီသဘောပေါ့ဟုတ်ရဲ့လားဒီယောဂီကတော့ငါနောက်မှလာတယ်အခုညာစဉ်ပါသွားတာငါကကြံရစ်တယ်ဒါကတော့ဖြေရုပ်မှရုပ်သားရဲ့လားပေါ့ဟုတ်ရဲ့လားသမာဓိတရားဆိုတာတရားနဲ့တရားတူရဲ့လားတူပါရမီဆိုတာတူရဲ့လားတချို့ယောဂီများရိတ်တာဝင်ကြတဲ့အနေထွက်တတ်ကြည့်ပဲလုံးဝအထောက်မကျဘူးတခါတည်း ဘာတော့မှမကြည့်ဘူးတခါလေဖယုတ်ဖျဲနေပဲသွားလိုက်တာပါပဲတခါလေအဲ့ဒါလိုတွေပေါ့တချို့ပုဂ္ဂိုလ်တွေကလည်းရိသဝင်ကနေအထွက်အထိပဲအမတာတည်ငြိမ်မှုသဘောတရားရှိတာပါပဲတချို့ပုဂ္ဂိုလ်တွေကလည်းတောင်တောင်မတူဘူးယောဂီတွေကနာမတသတ္တိတထာတိမုဒ္ဒတာတမာတိတန်ဘောဇဉ်တရားတွေမိမိတန်တန်မှာအစဉ်ဖြစ်ပေါအောင်ကြိုးစားမယ်ဆိုတဲ့စိတ်ရှိရှိပါစေတဲ့တမာတိတန်ဘောဇဉ်တရားတွေမိမိတန်တန်မှာအစဉ်ဖြစ်ပွားအောင် ကြိုးစားမယ်ဆိုတဲ့ဇွဲ ရှိပါစေတဲ့စိတ်ကိုက်ငြံမှုရှိပါစေတဲ့အလုံးဘယ်နှပါ17ပါးနံပါတ်1ဝဋ္ထုတရှိစင်ကြယ်ရမယ်နံပါတ်2ဣန္ဒြေ5ပါးညီမျှရမယ်နံပါတ်3အာယုန်နိမိတ်ကျွမ်းကျင် လိမ္မာရမယ်နံပါတ်4ဝိရိယလွန်နေရင်ဝိရိယနဲ့လျှော့ပေးရမယ်နံပါတ်5 ဝိရိယနိုင်နေရင်ဝိရိယကိုနည်းနည်းမြင့်ပေးရမယ်နံပါတ်6စိတ်အားလျော်ရဲနေရင်စိတ်ကို ရှင်လန်းအောင်လုပ်ပေးရမယ်နံပါတ်9အဲအညီအမျှဖြစ်နေပြီဆိုရှင်လည်းပဲမပြုတ်မပြင်းဒီအတိုင်းပဲရှုပြီးတော့သွားရမယ်နံပါတ်10စိတ်မတည်ငြိမ်တဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ရမယ်နံပါတ်9စိတ်တည်ငြိမ်တဲ့ပုဂ္ဂိုလ်နဲ့အတူရှင်တွဲပြီးတော့နေရမယ်နံပါတ်10 ဇာမဲဖို့တရားရတဲ့ပုဂ္ဂိုလ်အကြပြီးတော့ဆက်ပြီးတော့အထောရမယ်နံပါတ်17သမာဓိသံဘောဇဉ်တရားအစဉ်ဖြစ်အောင်အမြဲတမ်းစိတ်ကိုကိုက်ညွန်ပြီးတော့အထောနေရမယ်အလုံးဘယ်နှပါ17ပါရှိတယ်တဲ့ကဲဆောင်းဖို့ဆိုကြစို့ဝတ္ထုသစင်ညီမြရှင်ကျွမ်းကျင်နေမိမ့်မှာတဲ့ညီမအစိုးဝတ္ထုသစင် ညီမြရှင်ကျွမ်းကျင်နိမိတ်မှာသာတိနှင့်သုံးဝတ္ထုသစဉ်ညီမြရှင်ကျွမ်းကျင်နိမိတ်မှာဝတ္ထုသစဉ်ဆိုတာအစ္စတဝတ္ထုဗိဒဝတ္ထုသာရှင်းစင်ကြရမယ်ညီမြရှင်ဆိုတာအန္တရေ၅ပါးညီမြအောင်လုပ်ရမယ် ကျွမ်းကျင်နေမိတ်ဆိုတာအာယုန်နေမိတ်တွေမှာကျွမ်းကျင်ပြီးတော့မှန်းနိုင်ရမယ်ပြောင်းနိုင်ရမယ်ဝဋ္ထုသစင်ညီမြရှင်ကျွမ်းကျင်နေမိတ်မှာကြွလျင်နှိမ်လေကြလျင်ပေ့ရွှင်သေးရွှင်စေရာ ကြွားလင့်နှိမ်လေးဆိုတာကဝီရိယတက်ကြွားနေရင်နည်းနည်းနှိမ်ပေးတဲ့နဲ့လျှော့ပေးတဲ့ကြားလင့်ပေးဆိုတာကဝီရိယရော့ရဲနေရင်ဝီရိယကနည်းနည်းပင့်မြောက်ပေးတဲ့နောက်ကရွှင်သေးရွှင်စရာဆိုတာကစိတ်အားရော့ရဲနေရင်အငိုင်နေရင်စိတ်ကိုရွှင်လန်းအောင်လုပ်ပေးဒါဆိုတယ်ကြွားလျင်နှိမ်လေကြလျင်ပေးရွှင်သေးရွှင်စရာ ကြွားလျင်နှိမ်လေကြလျင်ပေရွှင်သိရွှင်စေရာညီမျှနေလျင်ရှုမြဲပင်ထိုတွင်စိတ်ညွတ်ပါညီမျှနေလျင်ရှုမြဲပင် ထိုတွင်စိတ်ညွတ်ပါညီမြန်းနေလင်ရှုမြဲပင်ဆိုတာနံပါတ်9ရှုကောင်းမှန်ကောင်းနေပြီဆိုရှင်လည်းပဲဒီအတိုင်းပဲရှုပြီးတော့သွားတဲ့ထိုတွင်စိတ်ညွတ်ပါဆိုတာကနံပါတ်17ခုနှစ်နဲ့17အဲ့ဒါညီမြနေလျင်ရှုမြဲပင် ထိုတွင် စိတ်ညွတ်ပါပြန်လွဲသူကျင် တည်သူရှင်သင်ခင်ဇံမောက္ခပြားလွင့်သူကျင်တည်သူရှင်သင်ခင်ဇံမောက္ခပြန်လွင်သူချင်းဆိုတာစိတ်ပြန်လွင်တဲ့ပုဂ္ဂိုလ်သမာဓိမရှိတဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ပါတည်သူရှင်ဆိုတာသမာဓိရှိတဲ့ပုဂ္ဂိုလ်နဲ့ရှင်တွဲပြီးတော့နေပါဆင်ကျင်ဇာမောက္ခဆိုတာဇာမဲဖို့တရားရအောင် ဆင်ကျင်နှလုံးသွင်းပြီးတော့ဆက်လက်ပြီးတော့အထုတ်ပါဆိုတယ်ပြန်လွင့်သူကျင်တီသူရှင်ဆင်ကျင်ဇံမောက်ခါသမာဓိပွားဆက်တပါညွန်ကြားထကထာသမာဓိပွားဆက်တပါညွန်ကြားထကထာ သမာဓိသံဘောစဉ်ဖြစ်ဖို့ရင်အကြောင်းဘယ်နှပါးလဲ17ပါးရှိပါတယ်ကျမ်းကမှာညွှန်ကြားထားပါတယ်ကဲဆိုဝတ္ထုသဇင် ဆိုတော့နားလည်သွားပြီပေါ့တမာတိတန်ဖို့စီဖြစ်ခြင်းအကြောင်း17ပါးအဲ့ဒီ17ပါးသောအကြောင်းတရားယောဂီမှာပြီးဆိုရင်ဘာဖြစ်လာမလဲတမာတိတန်ဖို့စဉ်တရားဖြစ်လာမယ်တဲ့နားလည်ဖို့ပေါ့မပြည့်စုံသေးတဲ့ပုဂ္ဂိုလ်တွေပြည့်စုံအာထုပေါ့ပြည့်စုံပြီးတဲ့ပုဂ္ဂိုလ်တွေထပ်ပြည့်စုံအောင်ပြုပို့ပြီးတော့အာထုပေါ့ဤသို့မြတ်စွာဘုရားဟောကြားတော်မူအပ်သောတမာတိတန်ဖို့စဉ်တရားတော်ဒေသနာတော်မြတ်ကိုယူသေးစွာကျမ်းနာကြကုန်သောဓမ္မသောနာကုတုကစေနာပေါင်းတို့ကြောင့် ယောဂီသူတော်စင်တို့ရဲ့သန္တာမှာတမာတိတန်ဘောစဉ်ဖြစ်ခြင်းအကြောင်းတစ်ဆက်တပါတော့တရားတော်ကိုမိမိသန္တာ၌ဖြစ်ပွားစေရာပြည့်လျောင်းတမာတိတန်ဘောစဉ်ဖြစ်ပေါ်လာတဲ့အခါမှာထိုတမာတိတန်ဘောစဉ်တရားကိုမှီပြု၍ဝိပဿနာဉာဏ်တွေဆက်ကဆက်ကပွားများကြလာပြီးလျောင်းပွားများလာရာပြီးလျောင်းခန္ဓာ၅ပါးယုံနာတရားတို့ချုပ်ငြိမ်းဖြစ်တဲ့မညာဘုံညာနိဗ္ဗာန်တရားသူတရားဉာဏ်ကိုလွယ်ကူသောအသိဉာဏ်ဖြင့်အားလုံးမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း